အဲဒီကစိတ်ဟူသောအကြောင်းကြောင့်စိတ်အကျိုးစိတ်ဖြစ်ခြင်းအကျိုးစိတ်ဖြစ်ပေါ်ရုပ်ဟူသောအကြောင်းကြောင့်စိတ်ဖြစ်ပေါ်အဲဒါလေးပြောခဲ့ပါတော့ကျူစီရအာယုရုပ်တရားရှိနေတဲ့ရှိတိစိတ်ကလေးတွေ စိတ်ခါစိတ်ခါရှိရကြည့်ရအာယုံငုတ်သွားရင်ကွယ်သွားလို့ရှိရင်ရှိသိရှိရင်ဖြစ်ရတော့လည်းဒီမှာအဲကျောင်းကျောင်းကြီးဖြစ်သွားတော့လေဟိုအာယုံတောက်သွားပါလားဆိုတော့ဟုတ်သို့တော်ရှိသိစိတ် ရှုခွင့်အာယုံတက်ွယ်သွားမှတော့သိနေပါလားစိတ်ကလေးရတော့သူသားလေးအတိကလေးရတော့လုတ်သွားတဲ့ခါတော့သိတာရှုခွင့်အာယုံကိုသိတာပေါ့ဒီကောတော့ပေါ်ပေါ်နေတဲ့အာယုံလေးပေါ်ကျဲမှာလိုက်လိုက်ပြီးသိရတယ်ကိုယ်ကပေါ်တယ်များရှုခွင့်ရုပ်အာယုံလေးပေါ်လိုက်ပေါ်လိုက်ပฏิစိတ်လေးတွေတော့ကနေလည်းဖြစ်နေတယ် ဒါကရုပ်အာရုံဟူသောအကြောင်းကြောင့်အတိစိတ်ကျိုးတရားပေါ့ကျိုးစိတ်တရားတွေခန္ဓာတရားတွေဖြစ်ပုံဒီကခန္ဓာအတိုက်တာအပွင့်တာခန္ဓာနဲ့အတိုက်တာကရုပ်အပွင့်တာကနာမ် န္ဓာဖြစ်တဲ့ဆိုကြပါစို့နာအခန္ဓာဖြစ်တဲ့နာမှာအတန်ကတန်လေးကလာပြီးတော့တိုက်ခတ်ပေါ်လို့ရှိရင်ဒီတန်လေးကိုကြားရတယ်ခန္ဓာနဲ့အတိုက်တက်ကအကြောင်းစုတရားအပွင့်တော့ဖြစ်တဲ့ဇာတိစိတ်အစဉ်ကအကျိုးနံတရားဆိုတာပါလေဒါလည်းရုပ်ခုတော့အကြောင်းကြောင့်နာကျိုးတရားတွေဖြစ်နေတယ် ဒီကအတုအရာသုံးရာနဲ့ပြောရလို့ရှိရင်နာရှိကြကြရတာနာရှိကြရတာအပန်ရှိကြရတာအပန်ရှိကြရတာဒီတော့နာနဲ့အပန်ကဇာတိစိတ်ရဲ့အကြောင်းရုပ်တရားရှိပြီးတော့ဇာတိစိတ်စင်ကတော့အကျိုးနာတရားဆိုတာပါလေ။ဒီကပုံစံလေးကြားခဲ့ပါတယ် တို့ဒီရဲ့မြင်ပြီးတာနံပြီးတာစားပြီးတာထိပြီးတာစေကုစေကချေရေးပြီးတာအဲ့ဒီဆက်ဒီမှာလည်းပဲရုပ်ခုသောအကြောင်းကြောင့်နာကျိုးတရားဖြစ်ပုံလေးလည်းပဲနည်းပြီးတော့သိရတော့ဒီဆိုင်ရာအကြောင်းတရားကြီးကအကြောင်းတရားကြီးကဆိုင်ရာအကျိုးတရားလေးတွေခွင့်ဆက်ဖြစ်ရတာ နာနဲ့အတိုင်းရှိဇာတိစိတ်ရဖြစ်တဲ့အခြားညီမိစိတ်စသည်ပဲဖြစ်မျက်စိနဲ့အစဉ်ရှိရင်ညီမိစိတ်ဓာတ်ဖြစ်တဲ့အခြားစိတ်တွေဖြစ်နှာခေါင်းနဲ့အနံ့ရှိလို့ရှိရင်နန္တိစိတ်ဓာတ်ဖြစ်တဲ့အခြားစိတ်တွေဖြစ်ရှာနဲ့အရသာ ဒီနှမျိုးရှိလို့ရှိရင်အရာသာသိစိတ်သာဖြစ်တယ်တခြားအသိစိတ်တွေမဖြစ်ကာမတရကိုယ်ကြီးတာနဲ့တွေ့နေရစကောင်းနဲ့ဖတ်တော်ရုပ်တည်အဲဒါကြီးဆိုင်သွားပြီဆိုလို့ရှိရင်ထိတည်သွားပြီဆိုလို့ရှိရင်ထိတည်တဲ့စိတ်ကြီးဖြစ်ရတာသူ့အကြောင်းနဲ့သူ့အကျိုးနဲ့ ဆိုင်ရာကြောင်းနဲ့ဆိုင်ရာကျိုးလေးကိုခွင့်ချက်ရှိရတာဆိုင်ရာဆိုင်ရာကြောင်းလေးပြည့်စုံလို့ရှိရင်ဒီဇမာကြီးကမှရာနဲ့ဆောင်းနဲ့စတယ်ရှိပြီးတော့မမြင်စင်မကြားစင်နဲ့စပြီးကြားလို့မရဇမာနဲ့မဆိုင်မဟာဇမာနဲ့မဆိုင်ဘာသာတော်ကြားနဲ့မဆိုင်အဲဒီအကြောင်းမမြင်မျိုးခိုးဆိုလို့ရှိရင်တော့ သာဝရဆရာကိုစုပြီးတော့ဘယ်လောက်ပဲမြင်စေကြားစေလုပ်ပြီးမယ်လို့မြင်မကြားရပါဘူးဒီတော့ဖန်ဆင်းရှင်နဲ့မဆိုင်တော့ဘူးဆိုတာရှင်းသွားပါပြီဒီကောလည်းဖန်ဆင်းရှင်မရှိပါဘူးမရှိရအောင်အရှိလို့ခါလာတယ်ဒီတော့ဒါလေးတွေကလည်းအတီးအတီးသူသဘာဝတရားလေးဒီသဘာဝတရားလေးတွေဟာလည်းပဲ ဇီဝအတ္တဆိုတာမရှိဘူးဆိုတာလည်းဒါလည်းသိရှင်းတာပဲဆန်းစင်းရှိမဟာဇမတော့မှမရှိသေးတဲ့မဟာဇမရဲ့ကိုယ်ကွဲဇီဝအတ္တရဲ့ဘယ်ကလာတော့ဘယ်ကမှမလာတော့ပြီးတော့ပရမအတ္တဆိုတာလည်းမရှိဇီဝအတ္တဆိုတာလည်းမရှိရှိတာကနာနဲ့ရုပ်သဘာဝတနည်းနာရုပ်ဟူသောအကြောင်းကြောင့် နာယုတ်အကျိုးတရားတွေပဲခွင့်ဆက်အနေနဲ့ဖြစ်နေတာဆိုတာအလုပ်ကိုရှင်းပါလေ။အဲ့ဒါမင်းကပြောခဲ့ပါလေ။ပြောနေတဲ့အခါရုပ်ဟူသောအကြောင်းကြောင့်ရုပ်တရားဖြစ်ပုံလေးကိုကျမ်းနေပါလေ။ဒီအဲ့ဒါလေးကိုဆက်လက်သင်ပြဆွေးနွေးပါဦးမယ်။ရုပ်ဟူသောအကြောင်းကြောင့်ရုပ်အကျိုးတရားဖြစ်ပုံတွေကတော့ အပြင်ကရာသီဥတုသိတဲ့အခါမှာအပြင်ကအေးတက်တယ်ပေါ့လေကိုယ်လေးရောက်လာပြီဆိုလို့ရှိရင်ဆန်းတဲ့ရုပ်အရှင်တွေပေါ့လေဒါကြီးဖြစ်တော့တာဘယ်လိုဖြစ်သွားလဲလူအေးတဲ့တိုင်းပြည်တွေမှာဆိုလို့ရှိရင်ချက်ချင်းကိုပြည်ပြည်သားသားဖြစ်လာတာပဲအသားကြီး၆တာဟိုဒီအသားကြီးအကွဲတာ နှစ်ခန့်ကြီး꿰တာပေါ့လေနောက်ပြီးတော့ဒါအေးဟူသောအကြောင်းဥပ္ပိကြောင့်ကိုယ်ရဲ့မှာအေးရုပ်ရှင်ကြီးဖြစ်ပြီးတော့တမျိုးကြီးဖြစ်သွားတာဒီတဲ့ခါကျတော့လူကြီးသူကြီးနေလိုက်လို့ရှိရင်ပြုတ်ပြုတ်ကျုံကျုံနဲ့ပေါ့လေနေလို့ထိုင်လို့ကောင်းတော့ဒီအတူတို့ကြောင့်အနိစ္စခံခဲ့တာလေးတွေဟာ အနွေးလေးနဲ့တွေ့လိုက်လို့ရှိရင်ကိုယ်ထဲမှာအနွေးရုပ်တွေရောက်ပြီးတော့အေးရုပ်တွေပြောက်ပြီးတော့လေနေသာဆိုင်ရာရှိပါတာလေဒီလိုနေလေးပွင့်လာတဲ့အခါကျတော့ရွှေရှိအိုက်ပြီးတော့ရွှေယူရှိတာဒီဒါတော့တောက်လောက်တင်းတင်းရှိပဲနဲ့ပြောပြောပြောဖြစ်တာဒီဒါမျိုးတွေပေါ့အပွေးဥရုကြောင့်ကိုယ်ရဲ့ပါပူရုပ်ရှင်အေးရုပ်ရှင်ကြီး မျိုးမျိုးကျုံနေပြီလို့ဖြစ်နေတာပါဒါဒါလည်းထင်ရှားပါတယ်နော်ဒီကိုယ်ရဲ့ခါလည်းပဲအငွေ့တက်ဒီပါလိရှိနေပါလားအငွေ့တက်ဆိုတာကနော်မယ်နော်မယ်ပါလိကိုဝိတက်တခါတခါအစားရင်းဝင်လာလို့ရှိရင်နည်းနည်းလေးဖြစ်လာတာကိုယ်ရဲ့ဆောက်ပိုးပေါ့လေဆိုရင်ကိုးလာတာလေးတွေပါ စိတ်တုံ့ပြီးစားနေလို့ရှိရင်တရားကြောင့်ဖြစ်လာတာကြီးသတ္တပလတိသောဆိုတာသဟတိသောတော့အများအားငင်းငင်းလို့လေးဖြစ်နေတာအဲဒါသီရဏတိသောဆိုတာသတ္တပလတိသောဆိုတာကပူလိုက်အေးလိုက်ပါလေရှားနေဖြစ်နေပြီးတော့သဟတိသောဆိုတာကအလောက်ကိုပူလောင်တာပလေယောဂဖြစ်တဲ့အခါမျိုး အလောကကိုလောက်ဆင်းရတဲ့အခါတဟတိတော့ရောလောက်ဆွဲတဲ့သဘောပေါ့လားဒါကိုယ်လေးပါဆင်းတာပစ္စကတိတော့ဆိုတာစားလိုက်တဲ့အစာကြီးကြည်အောင်ဖြစ်တာရောလေကိုယ်လေးပါလည်းအဝိတ္တတိရှိရောလေဆိုတော့စိတ်အဝိတ္တတိအချိန်နဲ့လည်းပဲကိုယ်ရဲ့ပါနွေလိုက်ပူလိုက်အေးလိုက်ဆိုတာမျိုးမျိုးကြောင်းလိုက်ပြီးတော့ဖြစ်နေတာပါတယ်အဲ့ဒါဒီလည်းပဲ တေသောခေါ်တဲ့အပူရိဥဒုကြောင့်ပေါ့လေကိုယ်ထဲမှာပူရုပ်ရှင်အေးရုပ်ရှင်ကြောင်းတဲ့ပုံလေးပူရုပ်ရှင်တွေရှိမှတ်တဲ့အခါသိလာတတ်ပါတယ်ကောဒီတော့အာဟာရယုတ်ဟူသောအကြောင်းကြောင့်အာဟာရယုတ်ကြောင့်ဖြစ်တဲ့ယုတ်စင်တွေပေါ့လေဒါတွေလည်းသင်ရှားပါတယ် ဒီစားတဲ့ခါပဲဖြစ်ဖြစ်သမင်းစားတဲ့ခါပဲဖြစ်ဖြစ်ဆံမျိုးပေါ့ဒီကသမင်းလည်းငတ်ပြီဆိုလို့ရှိရင်အချိန်ကုန်ရသောငတ်ပြီဆိုလို့ရှိရင်မစားရတဲ့အခါမစားရလုံးလုံးမစားရတဲ့အခါမှာကိုယ်ရဲ့မှာအာရုံပြုညှို့တာတွေပေါ့နော်အာမကြည့်တာတွေကိုယ်မှာလိုအပ်တဲ့ဗီတာမင်ဓာတ်တွေမဆုံးတော့ ကျမကြီးချုပ်တဲ့ရုပ်တွေဟောဒီအားလို့ရှိတဲ့ရုပ်တွေရှိရတာလေဒါလည်းသင်စားပါလားဝတ္တတာပြည့်စုံတဲ့ဒီတမင်းသားပြည့်စုံတဲ့အစားအစာတွေစားရရှိရင်ပဏိတရုပ်အရှင်လေးဟောလို့ရှိရတာတော့ဒီကျမပိုင်ရှင်းတဲ့ရုပ်တွေအဲဒီတော့လန်လန်ဆန်းဆန်းရုပ်တွေပြီးတော့အာရှိတဲ့ရုပ်တွေ အဲဒီရုပ်ကြီးကြောင်းနေတာလားရှိပါတော့ဒီမစားရတဲ့အခါမတော့ရတဲ့အခါရုပ်ကကျိုးပြီးတော့စားတော့ရတဲ့အခါမှာကိုယ်ထဲမှာရုပ်ကြီးကတောင်းလို့တင်းနေနဲ့ကြောင်းနေပြီးတော့သွားကုန်ရတယ်အမှန်သိစားပါတော့အစားနဲ့တောက်တဲ့အခါမှာဒီခါစားလို့ရှိရင်အာရနဲ့ဆက်ပြီးတော့ပေါ့လေရုပ်ကြီးအာရနဲ့အာရကြောင့်ဖြစ်တဲ့ရုပ်တွေပေါ့လေကြောင်းနေပြီးတော့လူပေါ်လေးတွေ သိလာတတ်ပါတယ်နော်အဲဒါကတော့အာရဟူသောရုပ်အကြောင်းကြောင့်ကိုယ်ရဲ့ဟာချို့တယ်လို့ရှိရင်ရုပ်ပြောပြီးတော့ကြည့်ကုန်လို့ရှိရင်ရုပ်တွေလန်းလန်းဆန်းဆန်းပေါ်လေကြောင်းတော့တယ်ရှိကုန်လေဒါအဲ့ဒါသင်ရှားပါတယ်ရုပ်ကိုယ်ထဲမှာအတွေ့အကြုံကြောင့်အနေဆိုးခံခဲ့ပုံလေး ကိုယ်ရဲ့မှာချက်မှားတဲ့သဘောတွေအဲပတိတ္တိလွန်ခဲ့တဲ့အခါမှာကျောက်ဖဲပေါ်တက်ထိုင်နေရတယ်လို့ကျောက်ဖဲပေါ်ရောက်နေရတယ်လို့ပြောပြီးတော့မှဒုနာအတွေ့အကြုံကြောင့်ကိုယ်ရဲ့မှာအနည်းဆုံးခံဖြစ်တာလို့ဒါလည်းအကြောင်းနဲ့အကျိုးရပါပဲနုနုဖဖအဲအတွေ့အလေးတွေတွေ့ရလို့ရှိရင်ချုပ်ဖာပေါ်ဆင်းရတဲ့ခါမျိုးမှာ အဲဝါကောင်းပုံပေါ်နေရတဲ့အခါမျိုးဟာနုနုခခအိုခရီးရွေးရတဲ့အခါမျိုးမှာဆိုလို့ရှိရင်အတွေ့အလေးတွေကကောင်းတော့ဆင်းရဲတာတော့ဖြစ်တာရောဒါလည်းအကြောင်းနဲ့အကျိုးပါပဲနော်ကိုယ်ထဲမှာအပူတွေအေးတွေလွန်ကဲလို့အနေဆုံးခံဖြစ်တာတွေကိုယ်ထဲမှာအလောတော်ကိုစိတ်စိတ်အာရုံတွေရလို့နေလို့ဆိုင်လို့ကောင်းတာတွေဒါတွေလည်းအတွေ့ကောင်းကြောက် တေစုတွေကောင်းကြောင့်ရှင်းချတာကိုလို့ပေါ့ကိုယ်ကမှတောင်းတင်းတောင်းတင်းတဲ့လေသက်တွေပေါ့လေလှုပ်ရှားမှုတွေထိမရအောင်လှုပ်ရှားမှုတွေများလာလို့ရှိရင်လည်းဒါလည်းအနေဆိုးခံခဲ့တာလေအလောတော်လေးတွေလှုပ်ရှားနေလို့ရှိရင်နေတော်လည်းလည်းရှိတာတွေပေါ့တော့အဲတော့ဒီအတွေ့အိဋ္ဌအိဋ္ဌရောက်လို့ကိုယ်ရပါနေကောင်းဆိုင်လာတဲ့ မန္တိကာသာလေးကြီးဖြစ်ပုံလေးတွေဒါလည်းအကြောင်းနဲ့ကျိုးအများကြီးပါပဲအကြောင်းနဲ့ကျိုးရတယ်ဆက်စားပြီးတော့ပြောရမယ်ဆိုရင်ကိုယ်တိုင်ကိုယ်ကျအားထုတ်လို့ရှိရင်တော့ကြောင်းကျိုးဆက်နွယ်ပုံလေးတွေအဲပြည့်ပြည့်သားသားရှင်းရှင်းလင်းလင်းရှိတော့ပါတယ်ကိုယ်ထဲမှာတချို့ရုပ်ပုံလေးရုပ်တွေမှာရှိနေတဲ့အာယုလက်ခံဖိုင်းနိုင်တဲ့ အောက်ဝဲကောင်းတဲ့ထူးခြားတဲ့အစီအတတ်တွေဒါတွေလည်းပဲသိစားပါလေဥမာကြီးရဲ့ရှိဆိုရင်ကျော်နေသူအစိုးရကြောင့်သိရတော့ဒီတော့မှအသိဉာဏ်လက်ခံဖန်ယူနိုင်တော့တဲ့အစီအတတ်တွေရှိနေတာနားထဲမှာဆိုလို့ရှိရင်လည်းနားပုံအောင်ပေါင်းပြီးတော့အဲဒီတော့မှအကောင်လက်ခံဖန်ယူနိုင်တဲ့အစီအတတ်တွေရှိနေတာနှာခေါင်းတို့ရှားတို့ ဒါကြောင့်ဒီလိုအစိတ်ပိုင်းကိုပြည့်နေတဲ့ဒီလိုအချိုးကြီးလည်းဖြစ်နေတာအဲ့ဒီဒီမှာလာပြီးတော့အာယုံလေးကတိုက်လို့ရှိရင်လည်းအဲ့ဒါတွေကိုဆိုင်းဆိုင်ရောရှိတဲ့အစီအစက်တွေပါလေပြတ်လာပြီးတော့ဒီကအဲ့လိုဆူစားပါလေသက်ရှိပါဆိုလို့ရှိရင်အခန္ဓာအနေနဲ့ပါလေအရှင်းကြီးလာတိုက်လို့ရှိရင်ဆိုင်းဆိုင်တဲ့သတိနားထဲမှာဆိုလို့ရှိရင်အပ္ပကိုဆိုင်းဆိုင်တဲ့အစီအစက်သတိ နှာခေါင်းထဲမှာဆိုလို့ရှိရင်လည်းအနံ့ကိုဖိုင်ယူနိုင်တဲ့ဒီရတ္တတိပေါ့လေရှားထဲမှာလည်းအရသာကိုဖိုင်ယူနိုင်တဲ့ဒီရတ္တတိကိုယ်ဟာကိစ္စသူပြည့်တဲ့နေရာထားတိုင်းမှာအတွေ့အကြုံကိုဖိုင်ယူနိုင်တဲ့ဒီရတ္တတိဆိုတာရတယ်ဒါတွေသင်ရှားပါတယ်တော့ဒီတော့အတ္တအတ္တယုတ်တို့ဒီတော့ရုပ်တက်တို့နာတက်တို့ပေါ့လေပါ ဒါမျိုးတွေလည်းရှိပါသေးတယ်နှလုံးရုပ်တို့ဆိုတာလေဒါတွေဟာစေတိဗံဆရာကမှရှာဖွေလို့မရနိုင်တဲ့အကြောင်းကိုရှာလို့မရနိုင်တဲ့အားတွေပါတကယ်တိပ္ပံကြီးရဲ့ရှင်ကြီးတွေဟာသူ့ကိုခံကြပါတယ်ကိုယ်ထဲမှာအချိုးတကျသူ့ပုံမှန်တာလည်းရှိနေတာစိုက်စားကြည့်ရအတီးတီးရှိနေတာပေါ့လေစိတ်ပါလေးကဘာကြောင့်ဖြစ်တယ်ဆိုတာသူတို့လိုက်မသိသေးပါဘူးဆိုတာကိုခံရပါတယ်နော် အဲဒါကတော့ခွေးတို့ဘုရားကတိုက်ကြောင့်ဖြစ်တဲ့ယုတ်တိဆိုတာပါလေစိတ်ကံကပြုခဲ့လို့ဒီကုသကပြုခဲ့လို့ဒီဒီတတ်တွေရှိပြီးတော့အခုပြစ္ဆုတ်ပါမှာစိတ်ဝိတုအာဟာရအထောက်အကူနဲ့သူတို့ဆက်လက်ပြီးသင်ပန်းနေတယ်ဆိုတာပါလေအဲဒါလို့ပဋ္ဌာန်းနည်းနဲ့ဆက်သွယ်ပြီးတော့ကြားစားတယ်ဒါဒီအမှန်စိတ်ဝင်စားစရာကောင်းပါလား အဲဒီလိုကန့်ကြောက်ဖြစ်တဲ့ယုတ်တရားတွေမြည်စေကြားစေစသည်မှာပဲဒီကိစ္စဆက်ပြီးတော့ခံလို့ရှိရင်သဘောတရားလေးတွေတွေ့တတ်ပါလေစိတ်ဥဒုအာဟာရအဆောက်အဦယူပြီးတော့ဖြစ်နေတဲ့ခံတရားလေးတွေရောစိတ်ကြည့်လို့ရှိရင်မျက်စိလားစသည်ကိုကြည့်ကြည့်လို့ရှိတာလေးတွေပါလေဟုတ်ဒါဥဒုကောင်းလို့ရှိရင်ဥဒုပြတာလို့ရှိရင် ကိုယ်ရဲ့ကယတိနာအစရှိတဲ့ဟာလေးရှိရင်ဖြစ်တာလေအာဟာရလုံလောက်လို့ရှိရင်လည်းပဲမျက်စိနာစပြီးပေါ့လေရှိခြင်းဖြစ်တာရောအငြိမ်းပါလာရောဒါတွေသင်ရှားလာပါလေယောဂီအနေနဲ့ဆိုလို့ရှိရင်ဆိုကြပါစို့ကြားတယ်ကြားတာကိုစိုက်ပါလို့ရှိရင်တော့အဋ္ဌဉာဏ်တော်လေးအားကြည့်ပါတဲ့အခါသတိပါတိတော်အားကောင်းပါတဲ့အခါမှာအဲ အပန်းရှင်နိုင်လောက်အောင်နားကကြီးရဲ့နားကကောင်းတယ်လို့ရှိရှိလို့သိပါတယ်။ဒါနားရဲ့အခြေတသဘာဝကိုကြည့်လိုက်တာပါပဲ။ဒါအတန်းနဲ့စိတ်နဲ့ဆက်သွယ်ပြီးတယ်လို့ရှိရှိပါလိမ့်။ဒါနားကဒီအတန်းနဲ့စိတ်နဲ့ဒီဆက်သွယ်ပြီးတဲ့ကိရိယာတစ်ခုပဲတော့ဒါတိကိစ္စပဲ။ဇတ်ဆက်ခေါ်ပါတယ်ကော။ဒီလိုလည်းသိတတ်ပါရဲ့။ ဒီကနေပြီးတော့ကြားကြားနေတဲ့စစ်စစ်ဒီကဆိုတာကဒီနားကနားကနေပြီးတော့အတန်လေးဆက်ဆက်ဆက်နေဝင်နေတာဒီကနေကြားရတဲ့စစ်စစ်အဲ့ဒါလို့အရှင်းရအနေနဲ့ပေါ့လေဒီရဌာနအနေနဲ့လည်းပဲယူတည်ပြီးရှိဝတ်တဲ့ပုဂ္ဂိုလ်ဟာဒါလေးတွေရှိတတ်ပါတယ်အရှင်းစားပြီးတော့ဖတ်လို့ရှိရင်တော့မရဘူးပေါ့လေအေးအေးချာယူတည်ပြီးရှိဝတ်တဲ့ပုဂ္ဂိုလ်တွေဆိုသူတို့အထုတ်ဖို့လည်းတွေ့ကြုံတဲ့ခေတ်ကြီး ရှင်းရှင်းလင်းလင်းရှင်းပြနိုင်လို့လာပါပဲအဲ့ဒီလိုကိုယ်ရဲကအကြောင်းနဲ့အကျိုးဆက်သက်ပုံလေးကိုမသိရင်ကာလကသူ့ကြောင့်နဲ့သူ့အကျိုးကိုလည်းရှုနေရင်ကရှင်းရှင်းလင်းလင်းဆက်သက်တာကမသိရင်ကာလကဟောဇမတန်ကြီးအနည်းငယ်ရှိရှိခဲ့ပါဘော မသိမှမသိရဘူးမသိတာမှအမနာကိုထူဆောတဲ့ထူထဲတဲ့မသိမျိုးကိုမှုမျိုးပါပဲမောဟပတ္တလခေါ်ပါတယ်စိတ်ရဲ့ကိုယ်ပုံမှမပြတ်သားဖို့တကယ်အရှိတရားပေါ်မှာကြောင်းကျိုးတဲ့တကယ်အရှိတရားပေါ်မှာမသိမသိရဆန်းနေတာပဲတစ်စက္ကန့်မှာမောဟတစ်ခုကတွဲလို့ရှိရင် အဲ10မိနစ်မှာဝင်မောဟတစ်ခုပြတ်သွားတယ်ဆိုလို့ရှိရင်10မိနစ်မှာအနည်းဆုံးမောဟပေါင်းအထက်လိုက်60ဖြစ်သွားပါတယ်9မိနစ်ဆို300တနားရီဆို3600နေ့စဉ်နဲ့အမျှနေ့ကနေပြီးတော့လအလားနေပြီးတော့နှစ်ပေါ်တယ်ဒါတဘောရတယ်ဟိုဘောကတော့ဘယ်လိုဖြစ်ခဲ့မလဲတော့မသိဘူးပေါ့လေဒီတော့ထပ်နေတာမောဟပါ မတိုးနိုင်ဘူးဒီဒီဒီစိတ်ရတူဟိုမှာမပြတ်သားဘူးကိုမဖောက်ခွဲနိုင်ဘူးပေါ့လေဒီကိစ္စလေးနဲ့ဖောက်ခွဲလိုက်တဲ့အခါကျတော့စိတ်တော်ကြီးကတစ်ချိန်ချင်းရှင်းလိုက်တာလေရှင်းတော့လင်းသွားတယ်တကယ်အရှိတော်ကြီးရှိတယ်နာနေရုပ်ပထမဆုံးစကြည့်တယ်နောက်အကြောင်းနဲ့သူဆက်ဆက်ဖို့ကြည့်တယ်သူအကြောင်းနဲ့သူအကျိုးဆက်ဆက်ဖို့ကြည့်တာလေအဲဒီလိုမကြည့်ခင်ကတော့ သဘောကပြီးနေကြဆိုတာပေါ့လေကျင်းစွာသူခုသူခုဖြစ်တော့တိမာအမျိုးမျိုးတွေဖြစ်ခဲ့တယ်တိမာနေပြီးတော့ယုံပါးတွေဖြစ်ခဲ့တယ်ဆရာဝိသိကိစ္စခေါ်ပါတယ်ဝိသိကိစ္စကိုသံဃာလက္ခဏာလို့ဆိုထားပါတယ်ယုံပါးရဲ့လက္ခဏာရှိတယ်အခုတော့အကြောင်းနဲ့အကျိုးသူအကြောင်းနဲ့သူအကျိုး သူတို့ဖြစ်တုံးဖြစ်ဆဲလေးမှာလိုက်လိုက်ပြီးတော့ရှိတော့တူဝေဘုံမှာမပြတ်သားမှုဟာမရှိတော့ဘူးတူဝေဒါလည်းမရှိတော့ဘူးမပြတ်သားမှုမရှိတော့ဘူးပြက်ပြက်သားသားလည်းကြောင်းနေကြိုးရှင်းနေရဆိုတော့သိပြက်သားတယ်သိရှင်းနိုင်ရှင်းပြီဆိုလို့ရှိရင်တော့အမြင်တွေရလာတော့ဘယ်ကံရရှိပါမလဲဟုတ်အဲဒီယောဂကြီးရှင်းတော့တာပဲယုံမှရှိတဲ့ကာလကဆိုစိတ်ကသိလို့ရှားတာ ကပ္ပနာရသလို့ဆိုထားပါတယ်တုံလုံးချင်းကိစ္စရှိတယ်တဲ့ဆိုပါတယ်တုံလုံးချင်းကိစ္စရှိတယ်ဆိုတာကတဘာဝကြီးရလည်းပဲပတ်သက်ပတ်သက်အခုအယူဝါဒကြီးရလည်းပတ်သက်ပတ်သက်ပေါ့လေအဲဒီတစ်ခုခုမှာဒီထေဝကျင်မှာဝိလေဝိလေနဲ့ရှိတယ်အတိအကျကိုယတိပြမဆုံးဖြတ်နိုင်တာပါလေဒါကဆုံးဖြတ်နေလို့ခေါ်ပါတယ် ဝိသိကိစ္စကလည်းအဲ့ဒီလိုလှုပ်ရှားတဲ့သဘောရှိပါတယ်။မျိုးမျိုးအဆူကြီးအဲ့ဒီကနေပြီးတော့စိတ်ကူးလို့ရတဲ့ဟာလေးတွေပေါ့ဒီသဘောကျတဲ့ဟာလေးတွေဆွဲပြီးတော့ပေါ့ဒီဘာသာယူဝါဒအမျိုးမျိုးတွေဖြစ်တော့တာပါသမား။ဒါတော့အာယုတစ်ခုတော့ပါဝိလေဝိလေဖြစ်နေတော့အတိပြုကိုသုံးထားတယ်ဘူး။သူဓမ္မသင်္ကြာရှိမှတ်တဲ့အခါကျတော့တခေသဘာဝတွေကိုသိတယ်။အကြောင်းနဲ့အကျိုးဆက်ပုံသူအကြောင်းနဲ့သူသူဆက်ပုံလေးတွေရှင်းနေတာ။ ဝိလေလုံဟုတ်တော့ရှင်းရှင်းလေးတွေ့တဲ့ဆိုတာရှိပါလေ။ဟုတ်သိချင်စားပါတယ်။ဟုတ်သောသမယဆိုလို့ရှိရင်အယုခွေရမှာတော့ခိုင်ရဲဆိုတာမတည်နိုင်လို့ရှိနေတာ။ဖူလူလေးလားဒီလူလေးလားဆိုတာပါလေ။အဲ့ဒီလိုသဘောမျိုးဖြစ်နေတာပဲ။အယုရိုးရိုးပေါ်မှာပေါ့လေ။တွေးတော့ဖို့လို့ပေါ့လေ။ကပ္ပနာဆိုတာတွေးတော့ဖို့အဲ့ဒီတွေးတော့ဖို့ရိုးတချို့ကတော့ဉာဏ်လို့ထင်နေကြတာ။ အဲဒီတွေးတော်ခုကမတိအတိအကျမဆုံးဖြတ်နိုင်တဲ့တွေးတော်ခုကဉာဏ်ရောင်ဆောင်ပြီးတော့ဆဲစားနေတာဥပိယပကသန္တိရဏမုခေနဝိจิကိစ္စဝံစီတိဆိုတာပေါ့ဘုဘက်ဒီဘက်ညံ့ညတာတာစဉ်းစားတော့ဟိုလူလေးလားဒီလူလေးလားဆိုတာပေါ့အတိအကျမဆုံးဖြတ်နိုင်တော့ဉာဏ်ရှင်ရှိပုဂ္ဂိုလ်ကိုဉာဏ်ရှင်ဉာဏ်ရှင်ကြီးလိုလို့ပညာရှိကြီးလိုလို့ပေါ့လေဒီမှာ ဒါကကြီးအဆုံးသတ်နိုင်တဲ့သဘောကအများအောင်ဆောင်ပြီးတော့လှည့်စားတာလှည့်စားဖို့ခါတတ်ပါတယ်ဒီလိုဘာသာယူဝါဒနဲ့ပတ်သက်ပြီးတော့လှည့်စားခံရတာသိဆိုးပါတယ်တကယ်အရှိတရားပေါ်မှာအမှန်မမြင်တော့ယုတ်ပါပြီဆိုလို့ရှိရင်စိတ်ကလှုပ်ရှားတော့ဝိလေဝိလေနဲ့ပဲ ဒီကသဘာဝမဆိုင်နိုင်တော့ဘူးသဘာဝမဆိုင်နိုင်တော့ဘူးဆိုလို့ရှိရင်ပြည့်ပြည့်စုံစုံမပြီးတော့ဒါပဲဆိုတာပါလေကျောင်းလည်းကျိုးဆက်ဆက်ဖြစ်နေတာပဲဆိုတာပါလေအတိအကျမဆုံးဆက်နိုင်တော့ဘူးဒါကအနိစ္စယသစ္စုပ္ပဌာနာဆိုတာပါလေမဆုံးဆက်နိုင်တော့တရားတို့ယောဂီဉာဏ်နဲ့မှသင်တတ်တယ်အတိအကျဘာမှ တိတိကျကျမဆုံးဖြတ်နိုင်တဲ့အနေအထားရောက်သွားတာပဲ။ဒါပေမဲ့လို့ရှင်ရရှင်ရတော့ပေါ့လေ။မှန်ပြီးတော့ညမပါပဲနဲ့ပေါ့လေ။ဒီလိုပါပဲအဲယုံကြည်ကြတာပါပဲတမ။အဲ့ဒါမျိုးကို blind faith ခေါ်နေလို့တော့ blind faith ခေါ်မှာပေါ့လေ။မြေကန့်ယုံယုံယုံကြည်ခြင်းပေါ့ယုံမှားခြင်းပေါ့။ပါဠိလိုကတော့ မုဒ္ဒပသနာခေါ်ပါတယ်မုဒ္ဒပသနာမိုက်မိုက်ကံကံအယံယုတ်ကြည်တယ်အယံယုတ်ကြိုးနေတယ်ဖြစ်လာတော့တနည်းအားဖြင့်မုဒ္ဒပသနာအချင်းဒီဗလာပေါ့နှစ်သာတော့မပါဘဲလို့ယုံကြည်ခြင်းလို့ယုံကြည်သူတို့ဒီလိုဆိုထားရတယ်တော့ဘုလိုတိဋ္ဌာနီအရာအကြောင်းနဲ့အကျိုးဆက်ဆက်ပုံလေးရှိတော့ အကြောင်းမဖြစ်တယ်ဆိုတဲ့ဟာမရှိတော့ယုံမှလည်းမရှိတော့ဘူးယုံမှရဲ့ဆံကျင်ပဲယုံကြည်မှုစိတ်ချလက်ချဖြစ်သွားတယ်သူเจ้าနဲ့သူကြိုးလေးတွေဖြစ်ပုံလည်းပဲရှင်းရှင်းလင်းသိလာတော့အတိညာဝင်သွားပြီဆိုလို့ရှိရင်လက်ခံတော့တာပဲအတိညာတကယ်အမှန်တရားပေါ်မှာကြောက်ရွံ့တဲ့အမှန်တရားပေါ်မှာအတိညာရောက်သွားပါမှဒါအမှန်ပဲဆိုတာအတိအကျဆုံးဖြတ်နိုင်ပါတော့ ဒါကြောင့်သတ္တတရားကိုသတ္တဟနာလက္ခဏာသတ္တလို့ဆိုတာသတ္တသတ္တတရားကြီးသတ္တနာလက္ခဏာဉာဏ်နဲ့စိတ်ဝင်ပြီးတော့လက်ခံအကြည့်ပြုဆုံးဖြတ်ခြင်းဆုံးဖြတ်ခြင်းရှားခြင်းလက္ခဏာရှိ၏ကိုယ်လည်းအမှန်တွေ့သွားတော့ကြောင်းကျိုးဆက်ဆက်ဖြစ်ပေါ်နေသူကြောင်းနဲ့သူသူဆက်ဆက်ပေါ်နေရှင်းရည်ရည်တော့ဒါအကြည့်ပြုလိုက်တာပါလား အဲဒီမှာမှတတ္တတရားကပေါ်လာတာပထမတတ္တတရားကတော့လူရောသူရောနဲ့ပေါ့ဒီလက်ခံရတာနိုးနေတဲ့တတ္တတရားလောက်ရှိတာပါပဲတကယ်ရှိသူအလုံးနဲ့ပြုစုပြုတော်ဝင်လို့တို့ပြခွန်ရလာတဲ့တတ္တတရားတော့မဟုတ်ပါဘူးအခုဒီမှာအလုံးလုံးလို့တကယ်ကိုယ်ရွှေ့သွားပြီဆိုလို့ရှိရင်လက်ခံအတည်ပြုတဲ့တတ္တတရားမျိုးမှတို့တက်တဲ့တတ္တတရားလို့ဆိုပါတယ် ဖြစ်နေတဲ့ပုံမှာကြောက်ကြွဆက်ဆက်ပြီးတော့ဖြစ်နေတဲ့ပုံမှာသာသဘောအားဖြင့်ပေါ်လေပထမဆုံးယဉ်ကျေးလက်ခံထားတာအနည်းကြတဲ့တတ်တာတရားခေါ်ပါတယ်သတိတတ်တာတရားအခြေခံပြီးတော့လက်တွေ့ရှင်းသုံးလို့စိတ်ရှင်ကြမှုကသာနယုတ်ဒီကွဲတာအကြောင်းနဲ့အကျိုးဆက်ဆက်ပြီးတော့ဖြစ်ပုံလေးသိတာလား အဲ့ဒါလိုသိလာပြီဆိုလို့ရှိရင်ဓမ္မပေါ်မှာပေါ့လေယုံကြည်လိုက်တဲ့ဓမ္မပေါ်မှာကိုယ်လေးနည်းနည်းပါးပါးသိလာတော့နည်းနည်းပါးပါးသိနည်းနည်းပါးပါးယုံလာတယ်ဟုတ်လေသလားမဟုတ်လေဘူးလားဆိုတော့သူလို့သူလို့ဆိုတာပေါ့အဲ့ဒါမျိုးရှိတော့ဘူးဒီဝတ္တတရားတွေရှိတော့ဘူးဒါအဟုတ်ပဲဒါအမှန်ပဲဆိုတာပေါ့လေ အတီးပြလိုက်တာသုံးချက်ချင်းချလိုက်တာပါအဲဒါမြန်မာလူတော့ယုံလို့ခေါ်ပါတယ်ပါဠိလိုကတော့သတ္တာဒီမောက္ခလို့ခေါ်ပါတယ်ယုံသောအဖြစ်လက်ခံသောအဖြစ်ဆုံးဖြတ်ချက်ကျသွားတာတဲ့အဲဒီတတ္တာတရားမျိုးသိအရေးကြီးပါတယ်သောသောဘိကတော့ဘုရားသောသောဘိကပြောတယ်လို့ပြောတယ် မစူးဆန်းနဲ့အရင်ယုံကြည်လာတာယုံမှကိုရှိခဲ့တာပါလေအကြောင်းနဲ့အကျိုးနဲ့သူ့အကြောင်းနဲ့သူ့အကျိုးနဲ့သိသွားတဲ့ခါကျတော့ကိုယ်ဉာဏ်ဖြစ်လာတဲ့ခါကျတော့ဒီကောကယုံမှမှုဟာတခါတည်းကတော့ကိုယ်ပဲအကြည့်နဲ့ဟုတ်ပြီလို့အတည်ပြုလိုက်တာလည်းပဲအလွယ်ယုံကြည်တာယုံမှမှုပယ်လိုက်ပြီးတော့တစ်ခေတ်တတ္တတရားပေါ်မှာဆက်ရင်ရက်တည်သွားတော့တာပါပဲ။ စိတ်ပုံမှန်ဖြစ်သွားတော့တာပါပဲမိမိရဲ့စိတ်ရှင်ကိုနိလန်းကြကြည်ကြည်ငြိမ်ငြိမ်ဖြစ်အောင်ပေါ့လေဆောင်ရွက်တဲ့သဘောပါပဲတော့အဲ့ဒါလေးအတ္တဆံမှာပြည့်စုံပါပဲတော့အလုပ်သဘောနဲ့စိတ်ကိုပြုပြင်ပြေးလို့စိတ်သားလေးကိုရှောက်တော့တာပေါ့လေလူမတွေရှင်ရဲ့စိတ်သားလေးကိုရှောက်တော့တာတော့သတ္တတရားရဲ့ရသကတော့ သူ့ရဲ့လှုပ်ဆောင်ရဲ့ကိစ္စကတော့ပသာရဏရသလို့ဆိုသတ်ပါတယ်ပသာရဏရသဆိုတာကတော့သူ့နဲ့တွဲတဲ့ရှင်ပဲနန္တရားကိုကြည်ရင်စီတတ်တယ်ကြည်ရင်စီတတ်တဲ့ကိစ္စရှိတယ်လို့ဆိုပါတယ်နောက်ကြည့်နေတဲ့ရေထဲမှာသမဏထူးကြတဲ့ဗရမရရဏထည့်လိုက်လို့ရှိရင်အနေနဲ့ထိုင်ပြီးတော့ရေဟာစီတက်လာတယ်လို့ပဲ ဒါဟိုကိကဥပမာပေးတဲ့သဘောပါပဲဒီစိတ်အနေနဲ့ကတော့နောက်ကျနေတဲ့ရေတဲ့စောက်ချင်ဆက်ရလို့ရှိရင်စောက်ချင်ရဲ့အစွမ်းနဲ့အနေဒီအောက်ခံပြီးတော့ကြည်တက်လာတယ်လို့အဲဒီဥပမာပေးလို့ရှိရင်တော့ဒါထင်ရှားတော့ပါတယ်ဒီတော့တတ္တတရားဟာဒီနောက်ကိုအနေထိုင်ကြည့်တတ်တဲ့ကြည်လေကြည့်တတ်တဲ့အဲစောက်ချင်လို့ပေါ့လေ ဒါလည်းတော့စိတ်အနေနဲ့ဆိုင်တော့တာအထူးသဖြင့်ကုသိုလ်တရားကိုဟန်တတ်တဲ့တရားတွေထဲမှာဆိုလို့ရှိရင်ဝိသိကိစ္စခေါ်တဲ့လူမသံဃာကိုပေါ့လေနည်းထဲအောင်သူကလုပ်လိုက်တာပဲဒါကြတဲ့အပြတ်တော်ကိုဆက်နိုင်တယ်အပြတ်ဆက်နိုင်တာကတော့သတ္တပတိနဲ့ဖြစ်တဲ့အခါကျမှအပြတ်ဆက်နိုင်တာပါဒီထဲမှာကလည်းကြောက်ရှင်ဖက်လိုက်တဲ့ခါကျတော့အနေဒီအောက်ကျပြီးတော့ ကြည်လင်သွားတယ်လို့ပေါ့လေထို့သူစိတ်ရှင်မှာလည်းပဲအကြောင်းနဲ့အကျိုးသူအကြောင်းနဲ့သူအကျိုးဆက်ဆက်ပြီးတော့တည်မြဲဖို့အမှန်တည်မြဲဖို့အတိညာဖြစ်တာလည်းပဲဒါဟုတ်ပြီဆိုပြီးတော့ပေါ့လေလက်ခံလိုက်တာကြည်ကြည့်လိုက်တာဆုံးဖြတ်ချက်ကြလိုက်တာပေါ့လေဘတ်တော်တရားပေါ်လာတာအဲ့ဒီတရားနိဝရဏအနောက်ကျူတွေကိုသူရှင်းလိုက်တဲ့အခါကျတော့ စိတ်ကြီးကြီးတော့တက်လာတာဝိဝရဏအလယ်ကြီးဆိုင်တော့စိတ်ကကြီးတော့တက်လာတာဒါကပသာရဏရသလို့ခေါ်ပါတယ်အဲဒါကိုကြီးတကားလို့ခေါ်ပါတယ်ဆိုတော့သတ္တဟနာလက္ခဏာသတ္တဆိုတာယုံတတ္တာလို့ခေါ်ပါတယ်ကြီးတတ္တာယုံတတ္တာဒီကပေါင်းလိုက်တဲ့အခါကျတော့ကြီးယုံယုံကြီးဆိုတာအေးဖြစ်လာပါတယ်ဆရာအဲဒါကအတိဉာဏ်နဲ့ဆက်ဆံပြီးတော့ဖြစ်တဲ့ တ္တတရားရဲ့သဘာဝလက္ခဏာနဲ့ဒီရဲ့လှုပ်ဆောင်ရပါပဲ။ကျန်တဲ့အပိုင်းကိုလည်းနှုတ်ငါကြပါပဲဆရာတော်ဟောဒီနေ့တော့ဒီနေ့ရှိတော့ဒါပဲဆိုကြအောင်ဆို။